ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး9အငယ်1မှ5ထိုကြောင့်ချစ်သူတို့ထိုဂရိတော်များနှင့်ငါတို့သည်ဆိုင်ကြသည်ဖြစ်၍ကိုခန္ဓာဤအညစ်အကြေးစိတ်ဝိညာဉ်ဤအညစ်အကြေးရှိသမျှတို့နှင့်ကိုကိုကိုကင်းစင်စေလျက်ဘုရားသခင်ကိုကြောက်ရွံ့၍တန်ရှင်းခြင်းပါရမီနှင့်ပြည့်စုံကြကုန်အံ့ငါတို့ကိုလက်ခံကြလော့ ငါတို့သည်အဘယ်သူကိုမျှမပြစ်မှားအဘယ်သူကိုမျှမယိုယွင်းစေအဘယ်သူ၏ဥစ္စာကိုမျှပြည့်ရန်အဖြစ်မယူတင်တို့ကိုအပြစ်တင်၍ဤတို့ငါဆိုသည်မဟုတ်တင်တို့နှင့်အတူအသက်ရှင်ခြင်းငှာ၎င်းတည်ခြင်းငှာ၎င်းအလိုရှိသည့်တိုင်အောင်ငါတို့သည်တင်တို့ကိုချစ်ကြ၏ဟုအထက်ကငါပြောခဲ့ပြီတင်တို့ကြောင့်အလွန်ရဲရင်ခြင်းရှိ၏တင်တို့ကြောင့်အလွန်ဝါကြွားခြင်းရှိရ၏တက်တာခြင်းနှင့်ပြည့်စုံ၏ ညှင်းဆဲခြင်းကိုခံလေရာရာ၌အတိုင်းထက်အလွန်ဝမ်းမြောက်ခြင်းရှိ၏ငါတို့သည် မာကေဒေါနီပြည်သို့ရောက်သောအခါကိုကာယညင်ဝတ်ခြင်းအလင်းမရှိ အရာရာ၌ညှင်းဆဲခြင်းကိုခံရကြ၏ပြင်၌ကားတိုက်လှန်ခြင်းရှိ၏အတွင်း၌ကားစိုးရိမ်ခြင်းရှိ၏အငယ်6မှ8သို့တော်လည်းနှိမ်ချလျက်ရှိသော သူတို့ကိုတက်တာစေတော်မူတတ်သောဘုရားသခင်သည် တိတုရောက်လာသောအဖြစ်ငါတို့ကိုတက်တာစေတော်မူ၏တိတုရောက်လာခြင်းအဖြစ်သာတက်တာစေတော်မူသည်မဟုတ်တိတုသည်တင်တို့စီမှရသောတက်တာခြင်းအဖြစ်လည်းတက်တာစေတော်မူ၏အဘယ်သို့နည်းဟုမူကားတင်တို့၏တောင့်တခြင်းညီးတွားခြင်းငါ၏အကျိုးလိုငါစေတနာစိတ်အားကြီးခြင်းအကြောင်းအရာများကို သူသည်ငါတို့အားကြားပြော၏ထိုကြောင့်ငါသည်တာ၍ဝမ်းမြောက်ခြင်းရှိ၏အထက်က ပေးလိုက်သောစာအားဖြင့်တင်တို့ကိုဝမ်းနည်းစေသောကြောင့်ငါသည်ယခင်ခါ၌နောင်တရှိတော်လဲယခုအခါ၌မရှိအကြောင်းမူကားထိုစာသည်တင်တို့ကိုခဏသာဝမ်းနည်းစေသည်ကိုငါမြင်၏အငယ်ကူမ16တင်တို့ကိုဝမ်းနည်းစေသောကြောင့်ငါဝမ်းမြောက်သည်မဟုတ်ဝမ်းနည်းစေ၍နောင်တရသောကြောင့်ငါဝမ်းမြောက်ခြင်းရှိ၏ ငါတို့အားဖြင့်သင်တို့၏အကျိုးအလင်းမပြည့်ရမည်အကြောင်းဘုရားသခင်၏အလိုတော်နှင့်အညီဝမ်းနည်းစေကြ၏။အဘယ်သို့နည်းဟုမူကားဘုရားသခင်၏အလိုတော်နှင့်ညီသောဝမ်းနည်းခြင်းသည်ကယ်တင်ခြင်းနှင့်ရှင်သောနောင်တစိတ်သည်ဟုသော မပြောင်းလဲနိုင်သောနောင်တစိတ်ကိုပြုပြင်တတ်၏။လောကီဝမ်းနည်းခြင်းမူကားတေခြင်းကို ပြုပြင်တတ်၏။ဘုရားသခင်၏အလိုတော်နှင့်ညီသောတင်တို့၏ဝမ်းနည်းခြင်းသည်တင်တို့၌အဘယ်သို့သော တတိပြုခြင်းကိုအပြစ်ကိုဖြေခြင်းအမျက်ထွက်ခြင်းကြောက်ရွံ့ခြင်းအလွန်တောင့်တခြင်းငါ၏အကျိုးလုံငါစိတ်အားကြီးခြင်းတရားသဖြင့်ဒဏ်စီခြင်းတို့ကို ပြုပြင်သည်ကို ကြည့်ရှုကြလောတင်တို့သည်ဤအမှု၌အပြစ်ကင်းသည်ကို အရာရာအားဖြင့်ထင်ရှားပြကြပြီထိုတို့နှင့်ညီငါသည်တင်တို့အားရေး၍ပေးလိုက်သောအခါပြစ်မှားသောသူနှင့် ပြစ်မှားခြင်းခံရသောသူကိုသာထောက်၍ရေးသည်မဟုတ်သင်တို့အကျိုးကိုငါတို့သည်ဘုရားသခင်ရှေ့တော်၌ပြုစုကျင်သောစေနာရှိကြောင်းကိုသင်တို့အားထင်ရှားစေခြင်းငှာရေးသည်ထိုကြောင့်သင်တို့၏တက်တာခြင်းအကြောင်းအဖြစ်ငါတို့သည်လည်းတက်တာခြင်းသို့ ရောက်တည်တာမကတိတူ၏ဝမ်းမြောက်ခြင်းအကြောင်းအဖြစ်တာ၍အလွန်ဝမ်းမြောက်ကြ၏ သင်တို့ရှိသည်မြသည်ထိုသူ၏စိတ်နှလုံးကိုတက်တာဝမ်းမြောက်စေကြသည်ဖြစ်၍အထက်ကငါသည်သင်တို့ကို အကြောင်းပြု၍ဝါကြွားသောစကားကိုထိုသူအားပြောပြီးလျှင်ယခုရှက်ကြောက်ခြင်းမရှိငါတို့သည်အရာရာ၌သင်တို့အားဟုတ်မှန်စွာ ပြောသည့်ဤသူတိတုရှိ၌ငါဝါကြွားသောစကားသည်လည်းမှန်သောစကားဖြစ်ကြောင်းထင်ရှား၏သင်တို့သည်ကြောက်ရွံ့တုန်လှုပ်ခြင်းနှင့် သူ့ကိုလက်ခံ၍နားထောင်ကြသည်ကို သူသည်အောက်မေ့သဖြင့်တင်တို့ကိုချစ်တနာခြင်းမေတ္တာဂုဏစိတ်နှင့်အလွန်ပြည့်စုံ၏ငါသည်အရာရာ၌တင်တို့ကိုယုံနိုင်သောကြောင့်ဝမ်းမြောက်ခြင်းရှိ၏